လူဝဲတဲ့ရက်တွေကကလနာမိတ်တအကျိုးကုန်ကြီးနဲ့အကြောင်းကုန်ကြီးတွေပေါ့လေအဲဒါဒီတန်ဆန်တွေကအရှင်းလင်းသွားပါတယ်အခြေပြောမယ်ဆိုအများကြီးပြောကြပါပဲဆိုတော့ဒါလေးကြီးကြည့်ထားလို့ရှိရင်ခုကာလ နိုင်ငံတကာမှာပေါ့ကမ္ဘာဆိုင်ရှာတွေရှောက်ဖွေရောက်မှာအခုလိုကရဏမိတ်တာရဲ့ကျောင်းကျိုးအင်္ဂါလေးကြီးတိထားနေတော့သိရှိရတာလွယ်ပါတယ်ဘာမှဘုသူကလည်းမရှိတက်တွေလည်းပဲပြည့်စုံလဲအထုတ်ကြည့်တာမဟုတ်ပဲနဲ့ ကိုရှိရနည်းနည်းသွားပြီးတော့အထုတ်လိုက်ဒီဆရာကြီးကနည်းနည်းသွားအထုတ်လိုက်ကျေဆရာတော်ပါတယ်ဆိုသတိကြလို့ရှိရင်လည်းသွားပြီးတော့အထုတ်လိုက်ပြည့်စုံရှင်းလင်းလုပ်တဲ့ဒီအထုတ်ထားတာမဟုတ်တော့ကောင်းကောင်းရာရာလေးနဲ့ပေါ်လေသူတို့မှတ်စုလေးတွေတော့ရပါတယ်အဲဒီမှတ်စုလေးတွေလည်းပဲတချို့ဘုရားဆရာလုပ်နေတာရှိပါတယ် သူတို့ကိုယ်ကလည်းပဲသာဝေပရိယတိမချမ်းကျင်သေးတဲ့တွေလည်းပြည့်စုံကျင်လောက်တဲ့ဒီအထုထားတယ်လည်းမဟုတ်သေးတော့အဖက်ဖက်ကကျောင်းကျောကလျာဏမိတ်္တကိုကြီးဒီချွတ်တယ်တော့ယောဂီမှာအခက်အခဲရှိပါရင်ပြဿနာတွေရှိပါလိမ့်ရှင်မဖြေရှင်းနိုင်ပဲနဲ့ ဆိုပြီးစိတ်ပြတ်သွားတာလည်းရှိတော့ပါလေတော့လေအနောက်နိုင်ငံမှာဆိုဒီပြဿနာတွေတော်တော်ကြုံပါတယ်သူကတော့ဒီတော့အခွင့်ဖြစ်လို့စိတ်ဓာတ်ပုံရပြီးမှတိုးစီနေတဲ့အရှင်းကြီးနဲ့ဘုလိုတရားကြီးအထုတ်ပြီးဆိုရင်ဆောင်းကျုပ်ကလျာဏမိတ်္တကူကြီးတည်ထားပြီးတော့ ကပ္ပဏ္ဍစာရွေးချယ်တတ်အောင်ဆိုပြီးတော့နည်းနည်းလေးအကျယ်ချပြီးတော့ဟောနေရတာပါတိတိကျကျမှတ်မှတ်သားသားဆိုတွေ့သိရှိပါတယ်ဟွန်းသစ္စာဘုဒ္ဓညာနာယသစ္စာပရိယေတိတဘောဆိုမြတ်စွာဘုရားလည်းတည်ပေးထားပါတယ်ခုတိုင်းမှာစွာဖြစ်ဖို့ရပါဘူး ဆုံးဆိုးဆက်အသိဉာဏ်တွေပေါ်လူကြီးရဖို့ရရှိစားတဲ့ဉာဏ်တွေရဖို့ရအတွက်တကယ်ရှိရုံနဲ့တရားတွေအစစ်အစစ်ကြည့်ရင်ပြီးတော့ကြည့်ပြီးဆုံးဆုံးပေါ်လူအားရလောက်ကြည့်ဖို့ရအတွက်တိကျတဲ့ညွှန်ကြားသူတဲ့ကြောင်းကျိုးနဲ့ပြည့်စုံတဲ့ကရဏမိတ်္တ မရမရင်ရှာဖွေရမယ်တဲ့သတ္တပရိယရှိတာကိုလို့ဆိုတာပါတယ်မှာဟင်းဘာအတွက်တုံးကြီးတော့ကတကယ်အရှိသဘောတွေကိုဟုတ်တိုင်းပါဆိုအရှင်းရှင်းကြည့်ရင်ဘုအမှားကြတာပါတယ်မှာဆရာမမှားဖို့အသိတတိထားဖို့လိုပါတယ်အဲ့ဒါလို့ဆိုဆရာကြီးရရေးရေးကြည့်ဆရာကြီးရနေနေ လုတ်ကလေးတွေကိုစာအုပ်ထဲအမှတ်ပြီးတော့ပေါ့လေတတိယမှတ်ပြရလေးနဲ့ကမ္မထမ်းဆရာလုပ်တဲ့ပုဂ္ဂိုလ်များတော့ဘုန်းကြီးတော့မဆုနဲ့ကမ္မထမ်းဆရာလုပ်သူရလို့ဒီလိုပဲသတ်မှတ်ပါတယ်ကောအဲတခုတော့ရှိပါတယ်ဘုရားအလိုကြ သိချတဲ့ဆရာကြီးကမှအာထုတ်လို့အာထုတ်ပြီးအကျိုးလေးတွေနည်းနည်းဖြစ်ဖြစ်တော်တော်များများဖြစ်ဖြစ်ရလာလို့ကိုယ်ကိုယ်လေးကကြည်လပ်ပြီးဆိုရင်ဒီဆိုရပုဂ္ဂိုလ်ကအစဒီအာထုတ်နည်းလေးကြီးရလိုပါတယ်လို့တောင်းဆိုလာလို့ရှိရင်တော့ဓမ္မမိတ်ဆွေအနေနဲ့ပါလေဖြန့်ဝေတော့ပြေးလို့ရပါတယ် အာထုတ်တဲ့နည်းလေးရောပြောပြလို့ရပါတယ်ထိုက်ကြံကြလည်းအခုကြီးပေးနိုင်တယ်ကမ္မထမ်းစီရအနေနဲ့တော့လို့လို့တော့မတော်ဘူးဆရာတို့ဒီထားကြဖို့ပါပဲဟုတ်တရားနေတဲ့မှာနိလနဲ့ sequence ဆိုတာရှိပါတယ်အဲဒီမျိုးတွေက နည်းလို့ဆိုနည်းဆိုတာကစနစ်တစ်ခုပါပဲဒီရောက်ဆိုလည်းပဲကြည့်ကြတဲ့အခါကြားချက်ပေါ်လိမ့်မယ်ကိုယ်ကိုယ်ချမ်းသာဖြစ်ဖို့ရတဲ့ကြည့်ကြတဲ့အခါကြားချက်ဘုရားရဲ့အသုံးဆုံးကတော့ဓမ္မလို့သုံးထားပါတယ်ကြည့်ကြတဲ့အခါကြားချက်ဆိုလို့ရှိရင် လိုက်နာပွဲအချက်တွေပါပဲအဲဒါကိုနီးနီးနားလို့ဒီလိုဆုံးထိုင်ပါတယ်ဆိုတော့အဲဒီနီးကားတိုင်းအထုတ်ပြီးဆိုလို့ရှိရင်လမ်းကြောင်းဆံမှာဖြောက်ရေးပါစီးဆိုတာကအရေးကြီးပါတယ်စီးဆိုတာကတော့စီကံပေါ်လေခိုင်လာဆောင်ထရမယ်ရှင်းဖို့ပေါ့ ဒီငန်းတော့လိုက်တော့လိုက်ပါတယ်ဒါပေမဲ့စီကံရှိမနေလိုက်လို့ရှိရင်ဘယံပရာကြီးဆိုတော့စီစီကံရှိဆိုတော့သိနေရမှာကြောက်အဲတော့အကျိုးကျေးဇူးရှိဖို့ရာအတွက်ဘုရားပြထားတဲ့ဒီလနေနောက်ကနေလောက်ပြီးတော့ရှင်းသုံးတော့မယ်ဆိုရင်စီကံပေါ်ရပါတယ်ရှင်းသုံးတဲ့ယောဂီပုဂ္ဂိုလ်ဟာ လိုက်နာရမယ့်ဥပဒေတွေပေါ့လေဒီမှာဆိုတာတွေပေါ့ဆောင်ကြည့်ရမယ့်ဟာကြီးဆောင်တော့အလေးလည်းကတော့လိုက်နာမယ့်အချက်တွေကိုလိုက်နာတာပေါ့လိုက်နာဖို့ရအတွက်ညွှန်ကြားထားတာစိက္ခာဆိုတာကတော့ရှောင်ရမယ့်အချက်တွေကိုတားမြစ်ထားတာပါပဲတော့ဆိုတော့လိုက်နာမယ့်အချက်တွေကိုကြည့်ကြကြလိုက်နာဖို့ရနည်းစနစ်ကြကြကြည့်ထားဖို့ဒီဝါရီ တကယ်လိုက်လာပြီဆိုလို့ရှိရင်စီကံတကြတိတိကျကျလုပ်ဖို့ဒါပဲအရေးကြီးပါတယ်အဲဒါကိုဘုရားကဓမ္မဝိရိယလို့ဒီလိုသုံးထားပါတယ်အဲဒီတိုင်လိုက်လာမယ်ဆိုလို့ရှိရင်ဒီလမ်းကြီးလိုက်လာတော့ကျိုးကျေးဇူးရှိတာလေစီကံရတော့ ရှောင်သိတဲ့ရာတွေရှောင်ပြီးတော့ရှောင်ပြီးတော့လိုက်လာတော့ဆိုးကျိုးတွေမရဘူးကောင်းကျိုးတွေရအဆိုးကျိုးတွေမရတာတဲ့အကျိုးတွေတော့သုံးပေါ်လာပါတယ်ဒီမှာအဲတော့နီလန်းနဲ့စီကံစัจ jana ခွဲခြားပြီးတော့သိဖို့အသိအရေးကြီးပါတယ်ဉာဏ်ခံဆိုတဲ့စကားလေးရှိပါသေးတယ် ဒီခံဆိုတာအခုလိုစိတ်ဓာတ်ကိုအရှိမတွေ့ရအတွက်ကိုယ်ဘဝအစဉ်တန်းကိုထူးထူးခြားခြားရည်ညွှန်းတင်ဖို့ရနိခံရတာပဲခုနကရဏမိတ္တတရားထောင်းနိခံရတော့သာဓုကံသဝနာယူစီစီလေးလေးစားစားပြေပုံပယ်လေး လိုက်နာမယ်ချက်တွေကိုဘာတွေလိုက်နာဘယ်လိုလိုက်နာမယ်ဆောင်ရမယ့်ချက်တွေဘာတွေဆိုတာပေါ့လေဒါတွေဘာတွေဆောင်ရမယ်ဆောင်ရမယ့်အချက်နဲ့ဆောင်ရှင်းသုံးရမယ့်အချက်နဲ့ဆောင်ရှားမယ့်အချက်တွေပေါ့လေဒီတွေဆိုတာအဆုံးရှိပါတယ်ကွာအဲလိုအဆုံးရှိတော့နိခံဆိုတာသရုပ်ပါဆောင်ရတော့ ရှိသေးသေးလိခံပါလေခုယောဂီတွေဆိုလို့ရှိရင်နေ့စဉ်တတ်မှတ်ထားတဲ့အချိန်မှာအခုလိုကိုယ်တော်ဟောကြားတဲ့တရားတွေကိုသာဓုနဲ့လက်ပြီးပေါင်းစပ်ပြီးတော့ပေါ့လေအခုလိုစီကံကြအထုတ်တဲ့နည်းတွေမကြည့်သေးရင်ချားနာတာရိုးသေးသေးချားနာတာလိခံနေတာပဲဟွန်းလိခံဆိုတော့ တိသွားပြီဆိုလို့ရှိရင်နီးလန်းကျကြပါလိမ့်အဆိုနဲ့အကျင့်နဲ့ခွင့်ရဖြစ်အောင်ဖြစ်နိုင်တယ်အဲဒါသာဓုကမနတိကာရဆိုတာပါလေနီးလန်းတကြဒီလိုဆရာလည်းဒီလိုဆရာမဟုတ်လို့သမာဓိဆရာလည်းသမာဓိဆရာမဟုတ်လို့ပညာဆရာလည်းပညာဆရာမဟုတ်လို့အကျမ်းအလံတို့ကိလေသာတွေကိုအစဉ်အတိုင်း ရှောင်တိမ်ပယ်တဲ့ဤကာဝယ်ကုသပယ်တဲ့ဤနိုင်တဲ့အတွက်ရှိပယ်တဲ့ဤတွေပါဆက်စနာနာလီလန်တီအောင်စီမံကြတဲ့လိုက်လာအောင်ဆိုပြီးတော့ဤကြကြပါလေရှင်းသုံးနိုင်အောင်ဆိုပြီးတော့ဤခံရတယ်ဒါလည်းသိရေးကြည့်ရပဲဒီပါလေ လူခိုးဆိုတဲ့စကားတစ်လုံးနဲ့ရှိပါတယ်သူတော်ကြီးကလေကောင်းကြီးကိုခိုးယူတာပါခိုးယူဆိုတာတိတ်တိတ်ခိုးတာတော့မဟုတ်ပါဘူးအတူယူတာပါပဲသူတော်ဘယ်လိုလုပ်တယ်လဲဆိုတာပါကျောင်းကြီးချင်းချင်းနဲ့တကြည်သောကိုကဲခါတော့တကယ်တော့လည်းဒုက္ခဖို့မလိုပါဘူးကိုလိုပြက်နေအောင်ပါ ကောင်းတဲ့အတုလေးတွေဆိုယူရတာပဲရှိမဖို့အတုလေးတွေရှိကလိုက်လာဖို့အတုလေးတွေဆိုတော့ဒါတွေယူရတယ်ကွာအဲဒါနီးခိုးတယ်ခေါ်ရတယ်အတုယူတယ်လို့လည်းခေါ်ရတယ်ကွာဒါလေးတွေတက်ဖို့အသိအရေးကြီးပါတယ်အဲလိုနီးခိုးတော့ဤစီကြသွားတာပါလေကွာလုပ်ပုံကံပုံလေးတွေလည်းပဲကုံကုံနားလေသွားတော့တာပါပဲကွာ ကောင်းကောင်းနားလည်ပြီဆိုလို့ရှိရင်စနစ်ကြကြပါလေဒီမှာအဲ့ဒီနီလာကိုရှိကရှိရှိနဲ့ရှောက်တတ်တော်တော့ပါပဲဥမာအားဖြင့်ကုန်းလမ်းမှာဆိုလို့ရှိရင်ကိုယ်ပိုင်ကြီးသွားတဲ့အခါမှာမော်တော်ယာဉ်ဟာအရေးပါဆုံးပဲကိုယ်ပိုင်မော်တော်ယာဉ်ပိုင်ထားပြီဆိုလို့ရှိရင် ကိုယ်တိုင်လောင်းပြီးတော့ခီးသွားဆိုတဲ့ပုဂ္ဂိုလ်ဟာကြည်ကြည်နားလည်ရမယ်။ကျမ်းစာတော့နားလည်ထားပါ။စီဘောဘယ်လိုဖွင့်ရလဲဆိုတာပေါ့လေ။စီဘယ်လိုထည့်ရလဲ၊အေဒီဝိုင်ဘယ်လိုထည့်ရလဲ။အမဲစီဘယ်လိုထည့်ရလဲ၊ရေဘယ်လိုထည့်ရလဲဆိုတာဒါကြီးနားလည်ထားပါ။စီဘောလည်းဖွင့်တတ်ဖို့။ဟင်းဆက်နှုတ်တတ်ဖို့။ ကိယာသွင်းတတ်ဖို့ကလရင်းပြီးတော့ဗောလီတဖြည်းဖြည်းကာဆက်တွေ့ဆွတ်ပုံအစနောက်ကိယာကြီးကြောင်းပြီးတော့အလင်းညာလိုလိုဗောလီအထူးအဖြင့်စတိယာတိုင်းကောင်းကောင်းကြီးခြင်တတ်ဖို့သူသတ်မှတ်ထားတဲ့ရင်ကျောကိုလိုက်တတ်ဖို့ရေကြီးကနားလည်ပြီးတော့နှုတ်မှန်မှန်လေးမောင်းတတ်ဖို့ အထုတမထားတဲ့နေရာမှာဆိုလို့ရှိရင်သူတမထားတဲ့နှုံးနဲ့ကိုက်ရအောင်မုန်းတတ်ဖို့အကွေ့အကောက်လေးတွေမှာဆိုရင်ဆက်ရှိလျှော့ပြီးတော့တတိထားမုန်းတတ်ဖို့အချက်ပြရောက်ပြီဆိုလို့ရှိရင်မိသိကြရင်သွားဒီဝကျရင်ဆက်ရှိလျှော့တတိထားမိလိဆိုင်ရအဲ့ဒါကိုရင်စီးကားနဲ့အညီပေါ့လေဆရာတွေကောင်းကောင်းနိုင်ပြီးတော့ပေါ့လေ မောင်းတတ်လို့ရှိရင်ကိုယ်ကစပြီးတော့ဖားလို့ရေတိုက်ဖို့တော့ဖြစ်နိုင်ဘူးဒါပေမဲ့သူကစမှာလို့ခံရတာမျိုးလည်းရှိပါတယ်ကိုယ်ကစပြီးတော့မတိုက်ဘူးဆိုအထူးသတိပြုရတယ်လို့ကိုယ်ကမှားနေပြီမယ်လို့အများကမှားလို့ခံအတိတ်ခံရတဲ့ဟာမျိုးတော့သတိထားရတာပါပဲအဲ့ဒီမတော်ကမောင်းသူနဲ့အခုသတိပ္ပံဘာဝနာတရားနဲ့တော်မဟုတ် ရှင်းသိက္ခာ၃ရပ်နဲ့ကတိုက်တူပါတယ်ရှင်းသိက္ခာကိုဤစနစ်ကြကြနားလည်ပြီးတော့တော်တော်လေးရှင်းတော့လောက်ရှင်းလုံးတတ်ပြီဆိုလို့ရှိရင်ကိုယ့်ဘဝမော်တော်ကားကြီးမော်တော်ယာဉ်ကြီးကိုပေါ့လေနိုင်နိုင်ကြိုင်နိုင်ပြီးတော့ပေါ့လေဒီရရင်ကောင်းနိုင်ပြီးတော့ထိမ့်သိမ့်နိုင်တယ်ကိုလိုရဲ့စီလည်းပဲရောက်အောင်ဆောင်ရွက်နိုင်တယ်တော့အဲ့ဒီကလည်းအသိဥပမာတူပါရဲ့ ကုသိုလ်တရားထုတ်တယ်ဆိုတာလူသားတိုင်းမှာရှိသေးတဲ့ရည်ကြည်မှုပေါ့လေတပည့်သားပုဂ္ဂိုလ်တွေကျุလို့သောက်ကားမှုလည်းမရှိအောင်ကိုယ်မှလည်းပဲရှိကံရဲ့ရှိကံကြီးမပြတ်ရအောင်ပေါ့လေကိုယ်ရှိကံကိုကိုယ်ထိသိရအောင်ဒီလိုပါလည်းမစော်ကားမိရအောင် ဘယ်လိုကိုယ်နဲ့လို့ထိမ့်သိရမလဲဆိုတာပေါ့လေဒီစနစ်ဒီဘုရားကပေးထားပါတယ်အဲဒီနည်းစနစ်ကြကြအတိုင်းပေါ့လေဒီလာတိကလမ်းကြောင်း၆ရောက်၆ရေးအတွက်ပထမဆုံးဒီလာတွေဘယ်လိုထိမ့်ရတယ်ဆိုတာယူစီစီနားထောင်ထားပါစိတ်ထားလေးတွေလည်းတောင်းရောက်ရောက်ရောက်ရမခရအောင်ပါလို့ သက်ရှိလက်ရှိလက်ရှိကိုယ်ရည်နဲ့စိတ်စသည်တို့စိတ်ရည်တွေရှိအောင်ကာကွယ်တဲ့နည်းပေါ့ဒီလိုနည်းဒီစနစ်ကြီးပြေးထားပါတယ်ကာဝေကြောင့်ကဖောက်လာပြီဆိုလို့ရှိရင်လည်းရှုမှပယ်ရှားတဲ့ဤကုသတဲ့ဤလည်းပြေးထားပါတယ်အဲဒီဤလမ်းဤဤစနစ်ကြီးလည်းပဲကျကျနာနာအနာယူမှတ်သားရပါတယ် ဒီမှာတစ်ဆင့်ဆက်ပြီးတော့တကယ်အရှိသဘောတွေကိုအချိန်ကဆက်ပြီးတော့အဆင့်ဆင့်အဆင့်ဆင့်ကြည့်မြင်ပြီးတော့ကိလေသာရိုးတတ်ဒီဘောဒီနှိမ်ရင်းအားလျော်ပြုလုပ်တဲ့ဤသုဝတ္တနာညာနဲ့တရားမှာတစ်ဆင့်ဆက်ပြီးတော့အပြတ်ရှင်းတဲ့ဤဘောဒီပညာစိတ်ပါရီဘယ်လိုဖြစ်ရှိရတဲ့သာဘောဒီဤဒီသိထားပါလား ဒီစနစ်ကြီးကြားလို့ပြည့်စုံပေးထားပါတယ်အဲ့ဒီသိက္ခာ300လမ်းကြောင်းဖြောင်းရောက်လျှောက်ပြီးဆိုလို့ရှိရင်ခုနအစည်းကမ်းနဲ့ညီဟောလို့သွားရပါတယ်တော့ဒါသိအရေးကြီးပါတယ်ဒီတော့စည်းကမ်းမဲ့လို့တော့မရပါဘူးဒီမှာသူပြရမယ်စိတ်စသရှိရမယ်မရမလားရှိရမယ် ပြတ်ချပြတ်ချမရှိရဘူးဒီမှာတော့ရောတက်တိုးချက်ဖြစ်ပြီးစီကံလေးကြီးတတ်မှတ်ထားပါလေဒီမှာအဲဒီစီကံလေးကြီးလောက်ပါတော့ဒါပေမဲ့တချို့ကိုလုံးဝကြီးကြည့်ရတာတော့သွားတယ်လာတဲ့အခါမှာဉာဏ်လုံးကမမြင်ဘူးပြေးရကြည့်ရတာဟိုရှိတယ်ပြီးတော့ကြည့်ရတာတွားနေတယ်ဆိုလို့ရှိရင်ကျောင်းမှာအလုပ်ကြီးဖြစ်နေတော့ ထင်ရှားဆုံးအလှုပ်ဖြစ်တဲ့နေရာကျောင်းမှာစိတ်ထိစိတ်ထားပါတယ်။ညာလာရင်လှမ်းတဲ့နောက်မကကပ်ပါသွားအောင်ပယ်လာရင်ပယ်လာတဲ့နောက်မကကပ်ပါသွားအောင်ဒါတိတ်အရေးကြီးပါလား။သုံးစားပြီးပါလေလာတဲ့ခါကျတော့ဘုန်းကြီးအကဲခတ်ရှိတယ်။ဟင်းဒီလိုကိုရုပ်ကြီးမဟုတ်လားသေးဘူးတဲ့လို့ယုံကြည်မှုလဲနေတယ်ဆိုတာပေါ့ ဝိသုညမတိသေးတော့ဘောလေဘလို့တတ်တယ်ရှိတော့ရှိတတ်ပါလားသို့တော့ရက်ကလေးလည်းလည်းရရသွားပြီဆိုရင်တော့ဝိသုညကတော့သိလောက်နေပါပြီဝိသုညတည်ပြီဆိုလို့ရှိရင်သတ်မှတ်ထားတဲ့စီကံအတိုင်းတိတိကျကျလိုက်လာပြီဆိုရင်တော့ဒါအထုတဲ့ပုဂ္ဂိုလ်ဖို့ရစ်တူတူလေးနဲ့ပေါ့လေတရားခီးရောက်နေပါလေอืม လည်းတတိပိစာကိုပဲဒီမှာဒီတော့ဒီစနစ်ဒီယူတဲ့အခါမျိုးမှာလည်းပဲညံ့ညံ့လုံးလုံးတံပိုးထားပြီးတော့ရိုးရိုးတည်တည်နဲ့ဒီစနစ်ယူဖို့ဒီခံဖို့တကယ်လက်တွေ့ဒီလမ်းကြောင်းကိုလိုက်ကြည့်ဆိုလို့ရှိရင်လည်းပဲရှိကံရှိရှိနဲ့ပေါ့လေရိုးရိုးတည်တည်လိုက်လာချက်သုံးဖို့အရေးကြီးပါလားအဲဒီလိုဆိုလို့ရှိရင်မိမိဟာ ကိုယ်လုံးစိတ်သုံးရောလုံးပေါ့လေအပြည့်လာစာကြီးကင်းပြီးတော့ပေါ့လေတရှိရင်ကျေဖို့ပြီးပြည့်စုံလာမှာပါပဲအဲဒါပါဠိလိုသစ္စနသမ္ပတ္တိလို့ခေါ်ပါတယ်ရည်ကျဲမှုပြည့်စုံခြင်းရည်ကျဲမှုဆိုအခုကာလပြောဆိုနေတဲ့ရည်ကျဲမှုမျိုးမဟုတ်ပါဘူးဒီနည်းဘဝမှာအကျအနာလို့ရိုင်းတိုင်းနေပါလိမ့် ကျင်းရှင်းတန်ရှင်းပြီးတော့ကိုယ်မူရာလေးရောနှုတ်မူရာလေးရောစိတ်ရင်းစိတ်ထားလေးရောအသိဉာဏ်လေးရောပေါ့လေကြည့်ပြီးဆုံးဆုံးဖြစ်လာတာကိုပဲရည်ကျင်းမှုခေါ်ပါတယ်အဲဒါပါဠိလိုတော့သာသနာစံပတ္တိလို့ခေါ်ပါတယ်အဲဒီသာသနာစံပတ္တိထက်တော့ကြည့်ပြီးဝါဝကြည်လန်းလောက်ဖြစ်ဖို့ဆိုတာကဒီကျေမှုပြည့်စုံဖို့ဆိုတာက သာဓုကံသဝနာယောသေးသေးနာယူမှတာခြင်းဤခံခြင်းကျောသာဓုကမနစိကာကယောသေးသေးလိုက်လာခြင်းသုံးခြင်းတိကျတာစိကံတကြပါလေယောသေးသေးလိုက်လာခြင်းသုံးခြင်းအဲ့ဒီနှစ်ချက်နဲ့ဆက်ဆက်နေပါတယ်အဲ့ဒီနှစ်ချက်နဲ့ပြည့်စုံတယ်ဆိုလို့ရှိရင်အလိုလိုပဲ ศาสนาสัมปติဆိုတာပေါ့လေလူတိုင်းလူတိုင်းတကယ်လိုအပ်တဲ့ရည်ကျေးမှုဆိုတာပြည့်စုံလာတာပါပဲအဲ့ဒီသဘောလေးကြီးချိန်ပြီးလောက်တာခိုင်တာအောင်ဆိုပြီးတော့ခုဒုတိယတစ်ချိန်ထပ်ပြီးတော့သတိပေးပါရစေရုပ်ရည်ရဲ့စစ်ပေါင်း1500ကျော်ဘုရားလက်ထက်တော်ကာလကတော့ ထိတ်တန့်အကျဆုံးအကောင်းဆုံးခက်လို့ဆိုရတော့လေဘုရားလည်းတက်တော်ထင်ရှားရှိနေတာပေါ့သူခေါ်တဲ့တရားတွေကလည်းအမှန်တန်တိကျတာတပိဋကဉာဏ်တော်ကြီးလည်းရတယ်တတ္တဝါတွေလူတွေရဲ့အလိုဣစ္ဆာတရားတွင်းတက်တွေကိုလည်းပဲသိတယ်တိတိနဲ့တရားတွေသိထားပြီးတော့ တရားရမယ့်ပုဂ္ဂိုလ်ရဲ့အခြေအနေလည်းပဲကြည့်ပြီးဆိုရင်ဘယ်ပုဂ္ဂိုလ်ဘယ်တရားနဲ့တော်တယ်ဆိုတော့ဘလို့တရားရှင်းတဲ့နည်းတွေပေါ့လေပြင်ဆင်တဲ့နည်းတွေလည်းတည်တယ်အဲ့ဒီအချက်သုံးပါးနဲ့ဟောတော့တရားသူတရားမြတ်ကြီးရတော့တော့ပဲဒီတောင်းနှစ်ပေါင်း2500ကျော်သွားပြီဆိုတော့ဘုရားလက်ထက်လို့တော့မဟုတ်တော့ဘူးပေါ့လေ ဒါကလို့ဗုဒ္ဓရဲ့ကိုယ်စားရင်းမြစ်တဲ့ကောင်းပါလို့ခေါ်သွားတဲ့ဓမ္မဝိနည်းတွေကတော့အခုအထိရှိနေပါသေးတယ်ဓမ္မဆိုတာခုနသောသဘင်းကပြောခဲ့တဲ့အတိုင်းကောင်းကျိုးချမ်းသာရရှိရာအတွက်ဤစနစ်တွေပေါ့ဤလမ်းတွေပေါ့အဲဒီဤစနစ်တွေအသုံးချပြီဆိုလို့ရှိရင် စီးနဲ့ကားနဲ့အသုံးချတာဝိရိယဆိုတာပေါ့လေဒါလေးနဲ့တက်ရအောင်ပြုလုပ်ပြီးသားရပါတယ်အဲဒီဓမ္မဝိရိယကိုပဲသာသနာလို့ခေါ်ပါတယ်ဘုရားစာပေတွေလေ့လာပြီးတော့จิตသုံးလို့ရှိရင်จิตသုံးတဲ့ပုဂ္ဂိုလ်မှာထူးခြားကြတယ်ပေါ့လေတရားတွေရှင်းတန်လာတတ်ပါတယ် ဒီလေးမှနေပြီးတော့သီလသိက္ခာတွေရှင်းသန်းလာတယ်သီလမဲ့တော့မဟုတ်တော့စိတ်လေးစိတ်ဓာတ်တွေရှင်းရှင်းတန်ရှင်းလာတယ်ဓမ္မတိသိက္ခာတွေရှိလာတယ်အတိညာလေးအတိမှလည်းဆုစဉ်ဖြစ်လာတယ်ခြေရသာသနာပဲတော့ဒီမှလည်းရှိလာတာပဲဒီကဗျာသတ်မှတ်ထားတဲ့ဒီသာသနာ၃ရပ်လက်တွေ့ကျင့်သုံးလို့ကိုယ်မှာရှိပြီဆိုလို့ရှိရင် လက်စွာပဲအဆုံးမရှင်သုံးခြင်းအပြင်ရှင်သုံးနေတယ်ရှင်သားနေတယ်ဆိုလို့ရှိရင်ဘုရားလည်းပဲအခုအထိရှင်သားနေတယ်လို့ဆိုမှာပါပဲအဲ့ဒါကိုပဲလိပိဗုဒ္ဓကိုလည်းတက်တော်ထေရှားလို့ဆိုလိုက်ပါတယ်တော့ဘုရားဘုန်းကြီးတို့တွေလည်းပဲသက်တော်ပြားဟောညွှန်ထားတဲ့အတိုင်း ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးရဲ့ပေးထားတဲ့ဤတိုင်းပေါ်လေးတိတိကျကျဖြစ်နေလို့ပြောအောင်ကြိုးစားနေတာကိုယ့်အတွက်လည်းပဲအတိတရားရှင်တရားတွေရှိပြီးတော့တရားတွေရှင်သာပြီးတော့ဒီဘိဗုဒ္ဓခုတွေ့ရအောင်လုပ်ရအောင်အလားတူပဲဒီမှာလာပြီးတော့ဖြီးခွဲတဲ့ပုဂ္ဂိုလ်တွေလည်းပဲဆက်ဆော်ပြအတူတူကြက်နေကြကြ ဖြစ်စဉ်များသာဘုရားကြီးရဲ့ပေးထားတဲ့ဤတိုင်းပါလေကုလသီကဘာဝနာတရားတွေအားထုတ်ပြီးတော့ဒီလက်တော်ဒီပညာအချင်းသိခါကြီးပြည့်စုံပြီးတော့ပါလေဓမ္မဝိရိယကြီးရှင်တန်းနေပြီဆိုလို့ရှိရင်လိပုန်းဗုဒ္ဓတက်ရှင်ဘုရားအခုဒီအသက်ရှင်ပါလေလားဆိုတော့ပါလေအဲ့ဒီသိစိတ်တွေရတော့မှာပါလား ခုလိုတတိပ္ပံဘာဝနာတရားတွေအားထုတ်လို့တော်တော်လေးပြည့်စုံသွားပြီဆိုလို့ရှိရင်ဒီရဲ့နှလုံးသားထဲမှာဓမ္မစေကြီးအစ်စ်ပေါ်လေးအလိုလိုတည်ပြီးတော့ဖြစ်သွားမှာပါအခုကာလနိုင်ငံတကာမှာဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေဟာ သူတို့ရုပ်ထုတွေပေါ့လေထုလုပ်ပြီးတော့ကိုယ်ဝေကြတာဘုရားရဲ့ပုံတော်ကြီးပြီးတော့ဆောပါလေပုံချက်တွေတစ်ခုမှကူပြီးတော့ပေါ့လေမျိုးမျိုးဆာထဲမှာတော့စီဒီမျိုးမျိုးကြီးပြပါတယ်တော့အဲ့ဒါကြီးပြုလုပ်ပြီးတော့ ပုံတော်ခါသာစိတ်ကရပ်ပြီးတော့ဂုံတော်မရောက်နိုင်မှဖြစ်နေတာရှိတယ်။ပုံတော်ကမှဂုံတော်တွေထည့်သွင်းပြီးတော့ကြည်လိုက်ကြည်ရလို့ရှိရင်တော့ကုသိုလ်တွေအတိုင်းမသိဖြစ်နိုင်ပါလား။ဒါပေမဲ့လို့အဲ့ဒီကုသိုလ်ကတော့ကိုယ်ဆင်းရလူရောက်ရေးမှပူရောက်ရေးအတွက်အကုလို့တဲ့ကုသိုလ်တော့မဟုတ်ပါဘူး ကိုယ်လိုတတိယဘာဝနာတရားတွေအထောက်အထားမှာမိမိရဲ့နှလုံးသားထဲမှာဓမ္မစီရီအစ်စ်တွေပေါ်လေဒီမှာဒီခြားကိုဝယ်တယ်ဓမ္မစီရီစိတ်ကိုတဲနေတာပါပဲအဲဒီဓမ္မစီရီစိတ်ကရှိရှိသောဖျားကြီးကိုယ်လေးတဲသွားတဲ့စီရီအစ်စ်ပါပဲဟုတ်လည်းမကုန်ဘူးတဲလည်းမကုန်ဘူးကြောက်လည်းမကုန်ဘူးပြီးလည်းပြီးလည်းမကုန်ဘူး စိတ်လို့သဘောနဲ့ပေါ့လေလုံလာရောက်မှာခိုင်ခန့်ကတည်သွားတာဘုဒ္ဓဝင်လေ့လာကြည့်တဲ့အခါမှာဓမ္မခြေတိကောဖြစ်တော်ဟာဓမ္မဒုစဝိပုစီတာဓမ္မဘုဘကုလံကတော်ဟာနိဗ္ဗုဒ္ဓသောသတ်သဝကောသတ်သောရာသဝကနဲ့အတူပေါ့လေ ဘဝအဖြစ်မဖြစ်တဲ့ရှိခါသိနေငြိမ့်ရစီရောက်သွားကြတယ်သူတို့ရောက်ပြီးရပြီးကြတာဆိုတော့ဒီလိုတော့မဟုတ်ဘူးဓမ္မစီတည်ထားပြီးခဲ့တယ်ဒုက္ခသစ္စာဆင်းရဲမှန်တရားဒုက္ခဖြစ်ကြောင်းဒုက္ခသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားဒုက္ခនិရောဓသစ္စာ င်းရဲရအမှတ်တရားနဲ့ဟောမေဃတိစ္ဆာဆင်းရဲရလို့ရောက်ဆောင်အချိန်ကောင်းဆုံးမှာအမှတ်တရားသစ္စာလေးပါအမှန်တရားပါအဲဒီသစ္စာလေးပါအမှန်တရားနဲ့အလံတကွန်စိုက်ထူပြီးတော့ပေါ့လေဘောဓိပုဂ္ဂိုလ်ကြီး39ပါးဓမ္မစီကြီးတည်သွားတယ်ကိုယ်ရင်တည်သွားတာကိုယ်ရင်ကြည့်ပြီးတော့ကိုယ်ရင်တည်သွားတာ အဲဒီဘောဓိဝိကရတရား39ပါးထဲမှာပฏิပဋ္ဌာန်၄ပါးဟာရှေ့တန်းကပါနေပါတယ်ဒီပဋ္ဌာန်၄ပါးကိုအချိုးကျကျကျင့်လို့ရှိရင်ကျန်တဲ့ဘောဓိဝိကရတွေတရားတွေလည်းဒီထဲမှာအကုန်လုံးအဆုံးဝင်တော့မှာပါပဲဒီပဋ္ဌာန်တရား၄ပါးကိုရှင်နိမန်နေကြည့်ပြီးတော့စီကံရှိရှိနဲ့ကျင့်သုံးပြီဆိုလို့ရှိရင် သစ္စာ၄ပါးကိုလည်းပဲကြည့်လာမှာပါပဲပထမဒုက္ခသစ္စာနဲ့ဒုတိယသစ္စာကြည့်လာမှာဒုက္ခသစ္စာ၂ပါးနောက်လောကုတ္တရာသစ္စာ၂ပါးလည်းပဲကြည့်လာမှာပဲကြည့်လာပြီဆိုလို့ရှိရင်ဓမ္မတရားအစစ်ဟေးဆိုတာပေါ့ဒီလမ်းတို့ကိုထူနေတဲ့အနေထားတိရောက်သွားတာပဲတွေ့ရပြီဒီအစ်စ်မှာတရားကိုတွေ့ရပြီဆိုပြီးတော့ဟောတယ် ကျေနပ်အားရပြီးတော့ဗောလေဓမ္မဓမ္မသာဆိုတော့တတိလမောင်တန်ပြီးတော့အလားတကူထူနိုင်တယ်အဲဒီတော့အလားတကူသစ္စာလေးပါးအလားတကူထူထားတဲ့ပေါ်ဒီဘက်ကြီးရဲ့39ပါးတနည်းသစ္စာတရား၄ပါးပေါ့အဲဒါကိုခုနေ့စီရှင်းသုံးရတဲ့ဒီလိုရဲ့သီလသမာဓိပညာအရှင်တရားနဲ့ ပူဇော်နေရတာပါပဲနှာခေါင်းကလည်းသူကတော့ဒါမှပူဇော်မှုအစ်စ်ပါသူကတော့ယုံထုပူဇော်ရတာမဟုတ်ဘူးတကယ်ကိုသင်ကြားတဲ့အချိန်ခြေသုံးလို့ကိုယ်မှာတကယ်အနှစ်သာရဒီကတော်ကြီးသင်ကြားခြင်းစိတ်ခါနဲ့ပူဇော်နေရတာပါဟွန်းယုံထုပစ္စည်းကပူဇော်ရတာအတော့မဟုတ်ပါဘူးအခုလိုကိုယ်ရှင်တရားနဲ့ပူဇော်ရတာကမှအစ်စ်တန်မြတ်ပါတယ် ကိုရမဆာကိုယ်ရင်လည်းပဲကိုရည်တရားနဲ့ပူဇော်ရတာအကောင်းဆုံးပဲစိတ်ချမ်းသာဆုံးပဲတဲ့ကောင်။ဒါတော့တနေ့တနေ့စဉ်းစားနေလို့ရှိရင်ဒီတရားကိုယုံကြည်နေတဲ့စိတ်သက်သာနဲ့အားထုတ်လို့တရားတော်တွေကြည့်မြင်လာပြီဆိုလို့ရှိရင်အကောင်းဆုံးပူဇော်မှုနဲ့ဒီလိုကြည်ကြည်ရိုးတဲ့ဗုဒ္ဓကိုပူဇော်နေတာသိကောင်းတာပဲတော့တစ်ချက် မှန်တယ်လို့ချက်ကြည့်သွားပြီဆိုလို့ရှိရင်တမနစ်တစ်တစ်စက္ကန့်စာအတွက်ဘယ်လိုပူဇော်လိုက်တာလဲတမနစ်မှာစက္ကန့်ပေါင်း60ရှိတယ်တစ်စက္ကန့်မှာတစ်ချိန်ကြာတယ်ဒီကသမာဓိချိန်ရချင်းတရားတွေနဲ့ပူဇော်လိုက်တာတမနစ်ပါဆိုအချိန်ပေါင်း60ပူဇော်ပြီးသားဖြစ်သွားတယ်9မိနစ်ဆိုလို့ရှိရင်အချိန်ပေါင်း300ပူဇော်ပြီးသားဖြစ်သွားတယ်တဏှာဆိုလို့ရှိရင်အချိန်ပေါင်း3600ပေါ့လေ ဓမ္မပူဇော်တွေလည်းပူဇော်နေရတာအနည်းငယ်ဆုံးပြတဲ့ပူဇော်ရတာအဲဒါကိုထောက်ထားပြီးတော့ဒီခုချမ်းလေးရပိုင်းလေးမှာယောဂီများဒီလောက်ဟာတန်ဖိုးရှိဆုံးလောက်ပဲလို့သဘောပေါက်လားလည်းပြီးတော့ပေါ့လေစိတ်ကလေးတန်ဖိုးရှိရှိနေပေါ့လေသဘောထားပြီးတော့ယူတည်တည်လေးလေးစားစားစိတ်ဆက်ဆက်အထုကြဖို့ရတောင်းကြောင်းပေါ့လေထပ်မှပြီးတော့လေးလေးနဲ့ထပ်တွန်းပါလေ ဒီလိုတော့ဒါပါပဲ။